กาสันติธาโอกาสันติธาโอกาสันติธาโอกาสันติธาโอกาสันติธาโอกาสันติธาไม่ยำพันีไม่ยำพันตีมาราวีนาภาราวินาทิวาตีนาทิวาตีนา นาระหังนาระหังโกตีนาโกตีนา าปาปังทานัมสัจนานัมนิมิตังวาอาสาริยมมุนตามะเยชีดาตาปุปาธรรมธาคัตตาโตตามาสีนาสีนาภูมินามาตัม สัพพะทุกขังยังมุงจันตุมุงจันตุจันตุทุกจันตุสัรพะทุกขาโตุโตโโรโวิมาปังตุมาติบุญเปรายะตุขีติกายุโกภว สติวารณะสิริตักเยกุโยกาปสายโลสัตตาธรรมาวตันติกายิวาโนทุกขังปลังเอนาหูรีตระนโกตุสิโยเกปีปีဟုတ်နော်ဟင်တရဏဂုံသုံးသိကိုကြိုက်တဲ့အဆင့်ယူဟုတ်ဗျာ သူအပင်ပြည့်ယူရမယ်လို့မရှိပြီးတော့ဒုဗုဒ္ဓဘာသာမှာစေတီကဆိုပြီးကိုယ်ွယ်ရတဲ့ဘာသာမျိုးမဟုတ်ပုံလားမိမိတို့ယုံကြည်ချက်အတိုင်းမိမိတို့လိုက်တာဟုတ်လားဟင်ကိုယ်တရားနဲ့ကိုယ်လိုက်တာဟုတ်လားဒီအလိုလိုအမှားရအဲဒီကနေ့တော့နာဟုတွေတွေးကြောင်းရမယ် စောင်းနိုင်မှာမလားဘွေးဒီကြည့်ပါဦးပဲမပူကြီးရဲ့သင်လာဦးတွေတွေးကြောက်မှာတွေးကြောက်မှာဒီကနေ့ကြောက်မှာဘုရားစပါရလားဟုတ်လို့ဒီလိုဟင်ဟင်အဲဒါနဲ့ခုတ်ကြောက်ပါဗျာဒီတိုင်းကြောင်းလို့တော့မရဘူးဗျာဟောဟောဟောပါလေဘုရားဟော ဘာလို့တို့ဘယ်လူမျိုးဖြစ်ဖြစ်လူမျိုးတိုင်းပေါ့ဘယ်ဘာသာဖြစ်ဖြစ်ဘာသာတိုင်းပေါ့ဟုတ်နော်မွေးရပါပါတဲ့တွေးတာကြိုက်တွေးရဲ့မကြိုက်တွေးရဲ့ခါတိခါတာတွေးရဲ့အဲ့ဒီလိုမျိုးပဲရှိတယ်ပြောပြီး 嗯，在追星的是没几，那个问题。就快要那就要。 နိုင်ရဲ့ကြိုက်သွေးသူလူငဘူရတိနာတိမှာဒီလုံးကတော့ကြိုက်စိတ်ရှိမရှိလေကြိုက်တဲ့စိတ်ပါဒါမှကျိုးလေးကြော်လဲဟုတ်ကျိုးလေးကြော်လဲဟုတ်ကျေးဇူးရောဟုတ်ကဲ့ဟုတ်ကဲ့ဘယ်လိုဘယ်လို ဒါဖြင့်နဘူရဲ့ချမယုံမုန်းစိတ်ကိုရှိမရှိ会不会把脚啦？会不会死把脚啦？会。哦，那你哎，然后的这样的这样，咱们去不啦？咱们去不啦？咱们去不啦？ ပါစကူပါဖက်တာခါတည်းကြည့်တာအဲ့ဒါဘာမှမဟုတ်ပါမရှိဘူးလေကြော်ရတဲ့ခါတည်းလေးပြတာပဲဒီလိုကြီးတော့ပဲချအားပါမလဲဗျာတော့ဒုရကတိကောက်ပြလာတယ်လားကိုယ်ပဲဟေး อืมอืมပြီးတော့ကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်ဖာတိဖာလာဘိကိုရှိရှိဘယ်လေလာဗမာဟိမဘယ်လေလာဗမာရဲ့အပါဝါကြီးတော်လားဟုတ်ဘာကြည့်တာလဲဝါ ဟင်ဘယ်ချိန်ကစရှိကြလဲမေးကြည့်ပါခါကကြော်ပြီးနေကိုခါသားလဲကြော်ပြီးနေကြီးဘာဖြစ်လို့ဘာဖြစ်လို့သမီးပါလာကြတဲ့ငါစီတာပဲဟုတ်လားအော်ဟုတ်လားဟုတ်လား ဟေးဟေးအဲ့တော့တို့ဒီစိတ်နဲ့ပဲနေကြတာပဲအဲ့ဒါကိုနာအောင်ဖြစ်လဲဒီစိတ်ပဲဓမ္မာတွေလည်းဒီစိတ်ပဲရှမ်းတွေလည်းဒီစိတ်ပဲဟုတ်မဟုတ်တခြားတိုင်းကြီးကတခြားလူမျိုးတွေလည်းဒီစိတ်ပဲဟုတ်မဟုတ်အဲ့ဒီစိတ်တိုင်းလုတ်ထားတဲ့မန္တရကိုအကျဉ်းဇိုးလို့ပါလို့တော့ဘူးသိုးတဲ့အကျင့်ကိုဟဲ့ အဲ့ဒီစိတ်၃မျိုး၃မျိုးမျိုးနဲ့အလုပ်လုပ်တဲ့အလုပ်မှများများအဲ့ဒါသိုးဝါတဲ့အကျင့်အကျင့်ဇိုးလို့ခေါ်တဲ့ပြောဦးคนนั้นต้องเชื่อว่าเขาว่ามันว่าใจว่ามุสุว่าเขาก็เป็นเจ้าเหมือนกินแต่เช่นไรหลายไปปล่อยไหนวะ เออที่จะพบว่าใจจะไม่ได้มันมีมาตั้งมาเกิดมาที่มันเกิดมาในหาปลามาอันจะไม่เป็นเป็นอาจารย์อันให้เป็นไว้ในเขาอ่ะဟဲ့ငဘူရဲ့သူဟောဖို့ပြောတဲ့အတိုင်းသူအဲ့ဒီအကျိုးတော့ကစမေတာရတရားဖြစ်တာပေါ့ဒီကျိုးအဲ့ဒီအကျိုးဘယ်အောင်တာဖြစ်တယ်လဲလို့ကျမောမေအောင်မေအောင်မေအောင်ကုသကတာလဲထဲလာပြီလေဘုဒုံဘွေဝေမဘွေဝေရမသေးပြီတစ်ခေကျော်လာဘွေဝေမအောင်ကုသတာပြီလေ မွေးကနာပါရတယ်ဗျာမွေးမသားကြည့်တော့ဘောအဆူကတော့တော်သေးကိုယ်ကတော့သူကတော့ပေါ်သေးတယ်။ဒီအဲဒီမှာတိုက်ပြီးတော့တိုက်ပြီးတော့ခင်မင်းသိမှမလားတိုက်ပြီးခေါ်ပါတော့ဟုတ်နော် သေနာနိအဲ့ဒီစိတ်နဲ့ပြီးရင်တို့ကသိတာပေါ်မှာငါကူတော့တော့ပဲပေါ်လို့တို့ကတော့သိတာပေါ်လာပေါ်လို့နေလို့ဒီလက်ရှိမှာပါစီလို့ပါလို့ကြည့်ပါမရဲ့ဟောမရအောင်မှာတော်နေတော့တော်နေတော့တိုင်းနေအောင်တော်နေသူ့ပဲနေပို့တော်တိုင်းနာဟုတ်ပါတယ်ကိုယ်တော့ပါတယ်လူကလာရောနေမှာပေါ်အောင်တော်လာလို့တော့မနာဟုတ်ဘူးခေါ်လာဗျာအဲ့ဘာလို့ခေါ်လို့သိတာ အဲဟုတ်ပြီဟုတ်ပြီဟုတ်ပြီဟုတ်ပြီအဲ့ဒါဖြစ်မှာအဲ့ဒါဖြစ်တာအဲ့ဒါဖြစ်မှာနေလို့အဖြစ်မှာမပြောတာဘူးဟင်ဟင်ဟင်အဲ့ဒီဒီကနေ့ရဲ့နောက်ဆုံးစိတ်ကအဲ့ဒီခင်မင်းစိတ်ကြိုက်စိတ်ဖြစ်နေလို့ရှိရင်ပြိတ္တာဖြစ်မယ်ဟုတ်တော့ရောက်ရှင်သလားမေးတော်ဘူး 那好尴尬嘞！好尴尬，不要嘛，不要，baby boy。好年代哦，哎，哎，你说你没有嘛，不要，baby boy。အဲခုနကဟောအောင်ပြောလို့ပြောအောင်ပါတော့မိုးစိတ်ကတစ်ခါတလေလေးမှညာဖြစ်တဲ့အတွက် နေရရောက်တာနည်းတယ်လို့သာသာဆိုတယ်ဟုတ်နော်ဟင်အဲ့ဒီဒေဂာနီကိုအဲ့ဒီဟိုမခံရင်သိမုံသိနဲ့ပေးရင်သူကလည်းရဲတော့မှကြိုးပြောင်းပြီဒီပါနေလာကိုဟိုမမမတော်နီယာလေးကိုလေဟုတ်ကဲ့ဒီတော်နီယာကိုနောက်ပါလေကို我们都是妈妈都不会做的。嗯，哎，要钱的妈妈要钱，他没有会。 သာသာရမကသာရကြီးသာသာသာသာဘာသာနဲ့ဒီဘုဖို့ဆက်ကပေါ်ရစီလာတဲ့ဒီဘုဖို့ချာလာအာပါရုအောမအင်းအင်းအင်းအင်းအင်းအင်းအင်းဟာဒီစီလေးနှာတော့ဂျင်းလာဟောတာဒီဒီနှာကြီးတွေနေပြီဟင် တို့ဖာစီဖာလာစိတ်ခေါ်တာလေတိုက်တာလည်းမဟုတ်မတိုက်တာလည်းမဟုတ်ဟင်တခါတလေဒီငယ်ငယ်ရှိမှာပဲလေနော်တခါတလေဟိုတွေးဒီတွေးမှရှိတာဟုတ်နော်ဟင်အဲဒီအတွင်းနဲ့နောက်ဆုံးစိတ်ဖြစ်ခဲ့ရင်တပိတ်ဆန်ရောက်မှာရောက်ချင်လာပါမိဟာဖာတိဖာတာကိုရောရောအမတေကိုဒါလေးဘယ်မိုက်ဟာဘယ်မိုက်ဒီ မောဟာခဲလေးဆက်တာလားအဲ့ဒါကိုရောက်ချင်ဘူးလေအေးဟင်ဟင်မရောက်ချင်ဒီလူကြီးပဲနေမှာလားကျင့်ရမှာလားမင်းကျင့်မှာလားမင်းခါကြရခါကြ ဟုတ်ကဲ့အာအဲဒီဗမာပြည်ကအမှားမှန်တယ်ဒီရောက်ဒီကိစ္စကိုပြောရမှာဟင်အဲဒီမှာဘူပါအဲဒီပါကအမှားမှန်တယ်မရဘူးဟင်ဟင်အဲဒါကိုတို့ကဘာသာတိုင်းလူမျိုးတိုင်းအဲဒီစိတ်နဲ့ဒီအောက်သွားမှာမို့ ဘာသာတိုင်းလူမျိုးတိုင်းမှာအဲ့ဒီဟာကိုလို့အောင်ပြင်ရတာလေအကျင့်ကောင်းဖို့အကျင့်ဆိုးကိုအကျင့်ကောင်းနဲ့သူပြောင်းရရဟိုမှားရဟုတ်တော့ပြောရဟင်ပေါ့ကူမရောက်ရှင်ဘူးဆိုရင်တို့ကဒီအကျင့်ဆိုးကိုပယ်ရတော့မှာပေါ့နော်ဟုတ်တော့အကျင့်ဆိုးကိုတို့ပယ်ရတော့မှာတို့ဒီအကျင့်အတိုင်းသာနေမယ် ဆูรูိิ့ရှိกับဘอးရင်တို့ကมาเက်ပဲပ้န်ရမှ่ပอဟมา်กားအง့တော့นောက်မပြန်ရင်တို့ကရှင်းရจะไปเจอที่เด็กเชื่อเลกูช่วยไปเจอที่เด็กเชื่อเลกูโอ้ที่ไกลอยู่ทีที่ปกติขายบ่ใต้แล้วบุกขาซื้อขบขาโอ้ยมามาใหญ่กับกูอยู่กระถางอยู่ไปได้ไปถึงเรืองแค่ ကြည့်မယ်တဲ့ပေးတဲ့ဟာကိုဘူးယူမယ်။နေနေမှာမလျှော့တဲ့ဟာဒီပါလား။ဟေးအကျင့်နဲ့ကြောင်းယူပါပါပဲတဲ့တို့လာဦးတွေလည်းဘုရားเจ้าကဘာလို့ထားလို့ခဲတဲ့မောင်အောက်စင်တော်ပေါင်းနိုင်ကြီး။ ဟာပြတာလေကိုနူနူကြောอยู่ขอหาแต่เลกูคือไม่เอาเยอะแล้วมาคนแต่อยู่คนเดียวพอกูจะคิดได้ไม่เอาใช้เช็คคือเสียเช็คคือพวกเสียไม่เอาพาอะไรเลยจ้ะအဲ့တော့ခရီးနေထားတာကလူဝင်စီလူစီမနေဘူးလားတို့ကအဲ့ဒီမောင်မှန်းတဲ့ဟိုကလထိုင်ဒီပါလေးနဲ့ထားအောင်အဲ့ဒီတော့ဝင်ဝင်ပြီးတော့ရှင်းနေစီဘူးလေ ဒါဘုန်းကြီးပြောတယ်မသိဘူးလား都是不一去的啦，会。我不不不接呗，你可以不接呗，我不不接，必须你不接了。没有，什么卡啦？我那个。那你家里的多少点噻？我我哎，我上哪了都是这里天上保护，我们在大陆上哪来都是这里，这里一路你一路，我怕见不得你了。 他的是卡的嘞，我又好起来了，我们这家。有那里超级卡不了，有有有卡卡不了，我卡不来的超，干嘛我们就不超卡交易，干嘛我打比傻比，我家来做给傻比，出把出不了，出比过来不得嘞，嘛傻比了。你打后的嘞，这阿妈那个是吧？俺那个阿路，你打后的嘞，他打后，干嘛后？အဲ့ဒါအကျင့်ပဲ အဲ့ဒါလေးပြောတော့ဟုတ်ပြီအဲ့ဒါရှင်းတယ်သူပြည့်တဲ့ရှင်းတယ်ရှင်းတယ်อืมใครอยู่คนပြောပါခင်ဗျာဟုတ်ပါဟင်အဲ့ဒါလည်းရှင်းတယ်သူကမ္မထလေးတွေမြေတာကမ္မထပါပါပဲပေါ့ဟုတ်ပါဟုတ်ပါပါပါပဲဘာလို့လဲလို့ရှင်းတာတော့ဘူလို့ပြနေတဲ့စိတ်ကိုအေးအောင်လို့ပြတာပွားပြီးတော့နော် မှတ်မိနော်ငါဘုံမှတ်တာနော်ပူတော့စိတ်ကပြနေတယ်ကိုတွေးပြီးတွေးတွေးနေတာပူလို့ပြနေတာအဲ့ဒီဘူးလို့ပြနေတဲ့စိတ်ကိုအေးအောင်လို့မြစ်တာပွားပြရမှာအဲ့ဒီမြစ်တာစိတ်ကိုပြန်လာလို့ပြော那马好好，家里小孩不都来说，妈妈无哪比是哪比我会对比的个，那个对呀，对的个。有的。有的。有的。 ဘာလို့လောက်နဲ့အဲ့လိုမျိုးရှိတယ်ဟုတ်တယ်အဲ့လိုမျိုးရှိတာနောက်ပါအဲ့လိုမျိုးကိုပြောနေတာကိုနောက်ပါအဲ့လိုမျိုးရှိတယ်ရေလို့ဟုတ်တော့ဒါအိုဘာလို့လူကြီးတွေဝါလာအကုန်ဝါလာဘုရားကျောင်းမှာနေတဲ့လူတွေကိုလာဘူးဘုံဝါလာ Okay, 他不会让我去那个，如果那个从我这里得啦，不会哦。 yaneka tebira huyo yaneka tebira ni makapu chore kwe tebira biyo yaneka tebira biyo စိတ်ပါနဲ့သူကအားလုံးလုပ်တယ်လေဗျာ။အော်စိတ်မပါတဲ့သူကဘယ်လိုစိတ်ပါဘူးကဘယ်လိုစိတ်ပါအောင်ပါလဲ။ဒီဒီအဲတော့ဘာလို့အောက်ကြမှာကောစိတ်မပါဘူးကြမှာလားစိတ်ပါဘူးပါကြမှာလား။စိတ်မပါတဲ့သူကြမှာပါ။ဟုတ်ပါဘူး။ 那最后把我们奥家排了些，哎，哦喏，还有都五年六两年的最后一奥没啥花费了，喏，哎，你啥花着？သူငကိုကြီးတို့နဲ့ပြောမှရမှာပါပဲခါတူဒီတော်သားကိုထားတဲ့စိတ်ယူထားတာအားလုံးပေါ်ကိုစားနိုင်ပါမလားဟုတ်ပါဘူး 你错为你要把你呀的提起你乌呀哈，可以的的呀，自己呀哈ี是的嘛，可以呀不不呀的你为乌呀乌嘛哈啥乌哈的乌呀乌嘛哈可嘛的菜为。อยู่นะมันเนี่ยมันเป็ีแถบอุกทุเรียโอที่ยาเล็กมันเลยมันหลับก็หลับก็เจ้าจะไม่เดียวเหรอที่ลาที่พวกพี่อยู่คือละที่นักที่เชนี ပွားတာတော့အဲ့လိုလေးပေါ့ဟိုတူကြီးတော့နဲ့လူလေးပွားတယ်တဲ့ဒါပေမဲ့လာတာမလာတာတော့သူကခွဲတဲ့ဟိုတော့ဟိုတော့ဒီပြီးတော့လာတာဟိုတော့ဒီကမှောင်တော့ဟင် သူလာလာမလာလာနဲ့မဆိုင်ဘူးလို့ပြောနော်မိသားဘွားတော်ပဲဘွားတော်အားလုံးကြားမှာပါပြီချမ်းသာပါပြီသာမို့ဘူးလားနော်အားလုံးကြားမှာပါပြီချမ်းသာပါပြီတို့ဘွားတို့ခေယုံပေါ်မှာတက်နေတဲ့လူမမာနာခြင်းလဲနာမှာပေးခြင်းလဲပေးမှာအဲ့ဒါသူ့ကိုလုံးတို့စိတ်မှာရှိနေတဲ့စိတ်ရှိနေစိတ်ရှိသူကြောက်ဘူးနေတဲ့ပြီးအေးဘူးအဓိကတို့ပြောင်းပါ 야만야며수아죄리고이나니나만나며고비여회노회벌레아이고비고비띠야가가리따다모카벌리나두누구사카벌리다비대노야고비그마고이하늘내고체리시키면서어어이어이저어이어이같이어이야나이야나이보래대야나란보래이제대야해보라라아공보라라 အာကိုတေးကလာဝနနီနိုကိုပိုးကလာဟဲ့မဟုတ်ဘူးအဖိုးရောတဲ့ပွားလာတာတေယောအလုံးပွားလာတာမရတေရတိတေရကျတေခခခပပီတေရကျဘုံတေချာဟောပပန်ပပတေရတေတေရှောတေတေဟာလေလေပလောပူလေကတိဘူလောဒီချေချောချေကမတ်တူတေချာကမကောช่องข้าวอะไรช่องเจ็บข้าวเป็นกระดาษพี่เขาเป็นแก่เลยเด็กผู้เรียนเด็กผู้อาศัยที่เรียน ဘူးကိုနေကြရတာအကုန်လုံးလုပ်တယ်တဲ့ဗျအကုန်လုံးပွားတယ်တဲ့ဟိုဟိုဒီဟိုဖာပြီးဖာပါဖေးတို့ကြိုက်ဖေးတို့မကြိုက်ဖေးတို့ကဥပုံလေးမှလာပါလားနေတိုင်းလာပါလားซึ่งถ้าจะดีแต่เวลาดีโนสเปชัวเบเวมาเบเวฮาก้าเวมาฮาก้าเวซึ่งถ้าจะดีมาโจเวลาดีไม่นั่นเลยถ้ากับเพื่อนบุญหลักที่คงเบิกแม่จะไม่อยู่โยวิโย พระเลียงกับมันอยู่เพื่อขัดสิตหนักดีอยู่ที่ว่าที่โปหนักดีลยู่ที่มีกูกับเพื่อติ้งเช่โปไปเลยเพื่อขัดจิตหนักดีลยมึงเลียงกับมัอยู่นี่ท่านเลยเียงกับมัอยู่ข้าสีดักี่เพื่อขัดติตกูจะติ่แผงลาเวมันลาเรียกับมันก็ช่แต่เพื่อขัดจิตกูอยู่စိတ်ဆိုးတာနဲ့မဆိုးတာနဲ့ခါတိခါတာနဲ့မနေဘူးတဲ့စိတ်ဆိုးတာမဆိုးတာနဲ့အကိုလို့ကိုစိတ်ထဲမှာမထားမနဲ့စိတ် ဒီစိတ်ကစိတ်ပြီးတော့အားလုံးပို့ပြီးတယ်တဲ့ဟုတ်ကဲ့လားအဲ့ဒါအကိုးကြီးအောင်ဆင်းတာဒီဝါလုံးပို့လာမီးလားလူတိုင်းပို့လာတာပြီးတော့ပို့လာလား จ้องกันเรามือจ้องกันสองปีมือตั้งวางสองมือกูโก้ในการมือกูโก้มือมีปูเท้าโก้เดียวโก้เดียวเยอะเนาะมือขันเป็นไรเนาะ ห้องปันเออเพราะว่าจะละเออพูดเท่าที่ห้องปันพูดอยู่พูดตะวันสองฝีมือพูดโป้พูดพูดโป้สองฝีมือสองมือในว่ามือมือในว่าที่เหยียดที่กันเยอะกันละมองไปชิ้นก็บอกบอกมาทั้งหมดเลยแต่ผมเข้าใจอืม วันนี้จะมีหลวงปู่รามรีเนี่ยพูดเลยตัวมาบอกเลยเราไม่รู้มาบอกมือนี่คนทำกันนะมือคนอยู่สายการสายคนมือนะเขาเต็มมือเขาเต็มเจ้าคนเดียวนเนี่ยเขาเต็มเต็มว่าเหมือมือกูเฮินนนในกะเนี่ยมันมือกูเฮิร์นในกะอันจะนะอันจะวันชีนุอันจะวันชีนุอันจะวันชีนุเอออันจะวันชีนุจะจะรีเนาะมืมีมืวันชีนด้เขาไปเจอดีอันจะวันชีนุเจอดีมากเมั้ง มีอาจจะมีป้อมป้อมจะวันชีเนี่ยอันจะวันชีนั่นจะมีจ่องมีจ่องมีเลยว่าจ่องมีเนี่ยว่าที่มาเสียแค่ไม่ใช่ว่าตามเนี่ยแต่แต่มีตั้งชีเลยที่คิวเชียนเชียนนี้เนี่ยโอ้โหเนี่ยเนี่ยโอ้โหအာဒီလောင်းဒီကနေ့တော့တော်တော်လေးလာလာဦးဒီဟင်ဟင်သူမျက်စိနဲ့လုံးမွင့်ချိန်က ငါအိယာဝင်ခြင်းအထိအဲဒီစေယုံမှာ၃မျိုးဝင်ခွင့်မရဟောအဲဒီစေယုံမှာ၃မျိုးကဘယ်ကဝင်လဲအတွေးကဝင်တာအဲဒီတွေးခွင့်မရအောင်ကိုမြတ်တာဘုရားနေတို့那我养了没有，我路马干到黑汉多么没看，那多奇怪那呢。 เ呃，那个在海后在那องยุ่งตั้งห红江ตั้งเชงขาก็หาได้แต่ละเนี่ยเอาเมตตาเขาผู้สูงถึงดราวบ้านในที่ที่เขาเจอหายตัวถึงเมืองนอนเนี่ยถึงเมืองทุกมาเลยตัวถึงเมืองนอนเนี่ยรู้ไหมว่าเนี่ยให้เกิดระกที่มีอยู่ ဆက်ရောแล้วဟုတ်တယ်ဆက်ရောแล้วဆက်ပြီးဆက်ရောแล้วဆက်ရောแล้วပြည့်နေဆက်ပြီးဆက်ကြီးရလာကလည်းပါလည်းခါဖေးရတာကလည်းမမတာဒီမလူလာဒီရက်ဖြစ်ပုံပါလေဒီတာဖြစ်သေးချက်ဟိုဘူးနာဖြစ်ချက်ဟိုဆက်ရောแล้วဟုတ်လက်ခေရာလည်းမလုပ်တယ်ဟုတ်ရောแล้วဒီနာတော့ကျူးစားပါဦးမယ်ဗျာ ဒါတော့မေကုန်ကြီးကြားများမှာဘူးလို့လားအခုလိုမရှင်းနိုင်ပါဘူးဘယ်ရရှိရလဲအခုလိုလိုကျိုးသားလို့ကျန်ပါလို့ဘလိုကျိုးသားရမှာလို့ဟိုတို့လာဖို့ဒီလာဖို့ကိုပြောရတာပေါ့အဘိုးဘိုးရောက်ပါမဟုတ်ဘူးဘယ်တော့တည်းအားလုံးမဟုတ်ဘူးအဘိုးမအားလုံးတော့ဆိုပြီးလို့မရဘူးဘုရားညတာဆရာ ဘာရှိခိုးတာတော့ဘုရားရှိခိုးတာလေခင်ဗျာမာဘာဘုရားဘုရားတော်တဲ့ရှိခိုးနေအဘိုးဘုရားတော်တဲ့ခိုးနေတာပေါ့ဟင်တို့ကကျင့်စဉ်တစ်ခုရှိရမယ်နော်နော်ဟိုခရိယာမိခံနေတဲ့ခံပါနော်ခရိယာနဲ့တူအောင်ကျင့်တာနော်ဘုရားဘာသာမိခံနေတဲ့ခံပါ ဗုဒ္ဓဘာသာနဲ့တူအောင်ပြုပြီးသမ်းပါဟုတ်နော်တို့ဗုဒ္ဓဘာသာရှင်ဘာတို့ခုအဲဘုရိုဟူဘာတို့နဘူကြီးတို့ဘာသာခံပွဲတို့မှာကြောက်ပြောခဲ့ကြတာလေမကောင်းတာမလုပ်ဘူးကောင်းတာဆိုလုပ်မယ်စိတ်ကူပြောင်းထားမယ်ဆိုတော့လူသုံးခုပြောခဲ့တာလေဟင်မကောင်းတာမလုပ်ဘူးဆိုတော့ဒီအချင်းဘိုးတွေကိုပဲခိုင်းတာဟုတ်နော်ကောင်းတာလုပ်မယ်ဘရိုတို့သူများသိချမ်းသာတယ်လို့ဒီကူညီတယ်လို့ဒီပေါ်ဟဲ့ ဟုတ်နော်စိတ်ထူအောင်ထားမယ်ဆိုတာဒီစိတ်ဓာတ်ဘွားခိုင်းတာဟုတ်နော်ဒီခုနဖေးယူမှလည်းမပါအောင်လေအခုဝင်ခွင့်မရအောင်ဘွားပြီးပါကြောပြီးဘူး妈妈打嘞，我我弄克里亚这个的，那我克里亚个打的，的嘛不的，克里亚卡西，克里亚好的是他比的比的，不打这个的，那我不打的这里，他就也可以呀，这里，哦，他可以不他打。 ကိုကလာကိုကိုတာအလေးတေကိုတာအလေးမတာအလေးတေကိုမတာအလေးတဲ့စတာကိုကိုကလာကခရိယာတာပေးတဲ့ကမကိုကိုနာဘောဘောလာမေဂျူနာရောက်လာယူလာနာလည်းတော့ဟုတ်ကဲ့ဒီစွာရုံးမဲ့နာဘုံလုံးကိုဆွတ်ပြီးပေါ်မှာလားဆက်ရအောင်ရင်းတယ်ပါနဲ့ကွာ 他你家啡嘛，是多大个大个咩啊？可以佮你伊伊一一一一一旺旺个，阿是不到不大，也不不到不大，做一百不到的你，个。阿谁同你那些看嘛？你同你怎么好你，我个？十个嘛，他们十个嘛，箱子都我，我喊我媳妇去你，底咯，喊他们一我个，你喊我你拿回来，等我用。嗯，你若拄个。 အရှင်တွေးပြောင်းနိုင်ပါမလား十八幺拉后，十八幺还拉后，八幺六不熬夜嘛。八八不会没效，我八八这种状，这都不啥都不会。十八幺嘞，我我跟我我他林妈妈走嘞，就不是我他来打的，我不对对伊拉，我有。八八六，八八。我交代嘞。好的喽。 သွေးပြောင်းနိုင်တယ်တဲ့။ဟာနဲ့ခုပြောင်းမှတော့အတော်တော်ကလည်းရပါတယ်ဒီ။အယောဘုရားဒါလည်းခုပဲလို့ရတာပဲ။ဒီအောင်ဒီဟိုကိခုဒီလိုနဲ့လူပါလာ။ဒီအဲလိုဒုစိတ်ကပူတော့ပြန်မှာပေါ့။ပြန်တော့ကိုတွေးပြီးတွေးတွေးတာ။ အဲ့ဒီတွေးရတဲ့ဘာတွေပါလဲစိုက်တာတွေပါလာမှာပေါ့နော်မုံနာတွေပါလာမှာပေါ့နော်အဲ့တော့ကြိုက်ကြိုက်တယ်လို့တို့ကလုပ်ပြလိုက်တာပေါ့မုံမုံတယ်လို့လုပ်ပြလိုက်တာနော်အဲ့လုပ်ပြီးတော့တို့မှာမသွားခြင်းပဲနဲ့ရေးတော့ဟုတ်နော်မသွားခြင်းပဲနဲ့သတိထားကြည့်မသွားခြင်းပဲနဲ့သူသိတာဖြစ်ရတယ်

ဟုတ်တယ်ဒီကောင်တွေညီကိုနေတာပဲ။ဘာရောလဲဟုတ်တယ်။ဘာရောလဲ။ဟာ။နာဟာကြီးတို့နာဟာကြီးတို့နောက်ဆုံးပေါ်လို့ဒီ။ဟင်။နာဟာကြီးနောက်ဆုံးပေါ်လို့ခဲ့ပါဖြစ်ပေါ်လို့။အခုဒီစိုးရဲကောင်ကဝတ်တူပြကြ။တော့ဒီနေ့တခုမှလည်းရစုံရစုံမယ်။ဒီအခုဒီစိုးဒီမှာအရေးပြရမှာမဆုစဒီမှာ 嘛，裤裆里屎，我包的，嘛，做我在我一样哎，包了骨头一样的搞嘛，你问你是是是甩屎啊嘛，甩尿啊嘛，啊，甩尿黄黄黄嘛，变黄嘛，你没得了不就？去你们做伙，一一裤裆那嘛，是他妈八两黄白相样的，一个人八两黄嘛，你干嘛干嘛一件嘛的。走，哎，你讲可不？好，我拿钱嘛，把对象嘛，我手里去了。 အဲဒီမေတ္တာစိတ်နော်အဲဒီမေတ္တာစိတ်ကိုသွားရင်လည်းစိတ်ကပွားနေတာအတွေးဝင်ခွင့်မရအောင်နော်ဟုတ်နော်ဒီတွေးအတွေးဝင်ခွင့်မရအောင်ပွားနေရမှာသွားရင်လည်းပွားပါစားရင်လည်းပွားပါထိုင်ရင်လည်းပွားပါရိုက်ပြီးရင်လည်းပွားပါဟုတ်ကြပြီးတော့အိမ်ရာလည်းတုံးတုံးလေးနဲ့ပွားပါလို့ပါတာဆိုတယ်သူကြောက်ပြီး 他什么切沙脚沙地都弄都沙卡布，他一看那没有布卡，他一看那里看啥地，我一打他自己布地脚个，布塔的去个，后来是一个有布塔个有嘛没嘛个的的的，爱的个家的个拉的个，布塔个对切嘛打领毛姆，嘛是啦，有呢有呢，哎哎有，哎还有多少钱？有有有，进来来了的，嗯，那没毛没，没一毛钱。 မှန်မှန်ရေးတဲ့တဲ့ချာလာဒီလက်ခရသေးရုံလက်ခရသေးရုံဒီနိုင်လေနာဒီကြရချင်းအမလက်ဖုတ်လာပါလေတာပေးခိုင်းနော်ခရနာလာပြီးရုံဟုတ်ပါမလားဟင်အဲ့ဒါဟူတို့ကအမြဲတမ်းဒိတ်ကြည့်ရတာတို့ဒီလက်ကမလေးချင်းနဲ့ဒီကတင်တိုင်း နော်ဟဲ့သူတစ်သက်လုံးနဲ့အတွေးနဲ့ပြီးနေတာပေါ့ကွာနော်ဒါတော့အဲ့ဒီဒီမေတ္တာစိတ်ကိုအမြဲတမ်းအတွေးနေရာကိုစားထိုးပေးရမှာဒါတော့ဘူးကြောင့်တော့လေနော်အတွေးနေရာကိုဟောဒီမေတ္တာစိတ်ကိုစားထိုးပေးပါဒါတော့ဘူးကြောင့်တော့လေဟုတ်နော်တွေးပွင့်မရအောင်ကိုဟောဒီမေတ္တာစိတ်ကိုစားထိုးပေးပါဒါတော့ဘူးကြောင့်တော့လေကျိုးပြောင်းပြီ 大不有跟妈大妈那里多，跟那里他都会对那里大嘛，对呢。你到底得去做是表不？我妈大妈那里多，老妈老会那里是不晓得，不会对不？是拜的谁的？不有有有有哎！哎，好歹说一个，我拿酒，然后葫芦，妈的，下雨干了，你干嘛不给俺姑娘拿去？你咋不给老姑娘拿去？ ဘာမှမဆူသေးဘူးဆိုရင်တော့မေတ္တာမဆူစားသေးဘူးလို့မှ我这路，我。 내부터그바깥에거나인식내부터그거엄마급하급하고또이가아니거나안달나고바래바래용어는네몸에소가쓰시고니마티스피드해리로그거다거리저거보다그리တရားကိုတရားမှာတာပဲတာလဲတရားတာတို့တွေးအေးလာတယ်တွေးအေးသလောက်တွေးနေနေတဲ့စိတ်တွေအေးလာတယ်စိတ်အေးလို့ စိတ်ကြီးလာရင်စိတ်ကြီးလာနိုင်မယ်ဟုတ်နော်မှန်ပြီနော်စိတ်ကြီးလာလို့ကိုယ်စိတ်ကလေးကိုယ်လက်ထဲရောက်ရင်ကြိုက်စိတ်အစားကိုခြင်းသာစိတ်ဝင်လာနိုင်မယ်နော်နော်မောစိတ်အစားကိုယ်နဲ့ဓာန်တူထားတဲ့မေတ္တာစိတ်ဝင်လာနိုင်မယ်အဲ့ဒါတို့ကြောင်းလို့ pada oleh buna ini sama dama nama kuwe itu siapa mengakone di udah tahan aja udah hawa milo yo kaya jadi dan lima kau lari kuna cuma dari dia mau tuh ကိုယ်စီခါလေးတရားမလို့ပါဆိုတာကဒီခါဒီနာအစ်ချက်ဒီတဲ့တကယ်လည်းမှာပူလာလေးစိတ်ထဲအမှန်မှရမှန်းတော့ဘူးဒီကိစ္စ။ဟုတ်တယ်မလား။ ဟုတ်လေဟုတ်ပါလားဟုတ်လေဘောရုံမေးဘောနိုင်လေကြီးတယ်ဟင်ဟင်ရုံမေးရောဘောနိုင်လေကြီးတယ်ဟိုရွာပြန်ရောက်ကုန်မေးတဲ့ဟာကြီး ဟင်ကိုပဲဟာပြီးဘာလဲနေပြီးလဲဒီလူပြီးလဲဒီဟေးမယောမယောအမယောဘယ်မနေ့ကနှာခေါင်းကြီးတို့လာတဲ့ညာသွားတော့ ဦးခွာကုန်ကပြည်ပြည်လားလူတွေကြည်တယ်ဩဘာသကိုတေရောက်မှပဒမလုပ်ဘူးတို့တော်ဒီသားသားတွေတော့အများအားဆိုနေတယ်ဩဃာသမဟုတ်လားဒီဩဃာတန်ဒေတာလေအဲ့ဒါနခါကြီးတို့လာဟုတ်အာလုံးတေရောက်မှပဒမလုပ်ဘူးမယုံတာအမှုဩပြည်သားကြီးတို့ဒီရှိတယ်

ကိုမိုက်ကိုသူကိုပြောအော်လာတာမေးလေးဆိုတာလေဟင်ဟင်ကြီးကဟိုဘာလို့ဘုရားမန္တနာအော်ကန်တာဒေတာကိုရတော့ကျွေကြီးရဖက်ဆိုတော့ကျွေကြီးဆိုတော့ကျွေကြီးတယောက်တည်းပဲတော့ပါဟာရီကဘာမှမသူနာဟိုဒီပဇာတခုမှမလုပ်ဘူးသူတို့ဘုရားအော်ကန်တာဟုတ်နော်ဟိုဗမာတို့နေရင်မတတ်မှာဆိုလို့ ရှမ်းလိုသင်ရင်လည်းမတတ်မှာဆိုလို့ပါဠိလိုသင်ပေးတာပါပါဠိဆိုတာကဟိုကဘာသုံးဘူးဗေမြာဘာဘာဒီပါဠိကသုံးလို့ရတာလေအဲ့ဒါပေးထားတာကျင်ရမယ်ဆိုတဲ့ကျင်ကသူကိုယ်ကြီးလိုနာရှိတဲ့အလေးချပေါက်ပင်လိုပဲမိုးရွာသူကသူပေါက်တာဆုံးတော့ဆိုခုနပြောတဲ့ဆိုးစိဆိုးခြင်းတွေကလေ အလေးကြပေါ့ကူပဲဘာမှပြုပြင်ဖို့မလိုဘူးမိုးရွာတာနဲ့သုခသူပေါက်တာဟုတ်နော်ဟင်ကောင်းတဲ့အကျင့်ကြတော့တို့စားကောင်းတော့ပင်ကျိုးထောင်ရတာတဲ့ဆိုးတယ်ဟုတ်ဗျာတို့ရာကဘာတို့တဲ့လုံတရားလို့လားကြာဘူးနော်ဟင်အဲဆိုးတာတဲ့ကောင်းအောင်လုပ်ဖို့ကြတော့စားကောင်းပင်တော့ကောင်းပင်ပြုပြင်ရတာတဲ့ခြေရင်းတယ် ပြောပြဖို့ပြီးဒါရရသေးသေးကိုကိုခလေရာဟာစားလေကိုနာခရသေးသေးရဲ့ဒီလိုမှပေါ်တာလားဒီဒီမိုင်းနဲ့ဥမတာရဲ့ဒီကိုကိုနမလူကနမတေးကြီးကအောင်လို့ပေါ်လာပြီးတဲကြရီဆိုပြီးဟိုဥရိကလူလာပြီးတော့ဟုတ်နော်အဲတို့ကကောင်းခြင်းကောင်းတဲ့ဘက်ကိုလိုက်ကြဘူးနော်လူဖြစ်လာပြီး လူဖြစ်လာရင်တို့ကကောင်းကောင်းအကျဉ်းဆိုးနဲ့အကျဉ်းကောင်းကိုရွေးရွေးပြီးတို့ကကောင်းတဲ့အကျဉ်းဘက်ကိုသွားရမှာဘူး။ဘာဖြစ်လို့တော့တို့ကဖြတ်တန်းကြခြင်းလား။ဟောကူမသွားခြင်းလို့နော်။ဟုတ်နော်ဖြတ်တန်းကြခြင်းလား။အဲ့တော့ကြိုက်တာမကြိုက်တာမသိတာအဲ့ဒါတတိဆောင်စိတ်ကြီးနော်။နော်။အဲ့တတိဆောင်တော့အဲကြိုက်ကြိုက်လို့လိုက်တာမဟုတ်ဘူးလား။မကြိုက်မကြိုက်လို့တိုက်ခိုက်ပါပဲ။မသိမသိလို့လုံပါပဲ။ အဲ့ဒါတရိษံသိသိဟုတ်ဗျာဒီတွေ့တဲ့ကိုရင်းစာထားတဲ့ကိုကိုနဲ့တကူချင်းစာနာထားပြီးကိုနဲ့ဓာတူထားပြီးဟုတ်ဗျာမိခင်တယောက်ကပန်းလေးတယောက်ကိုထားတဲ့စိမျိုးထားလိုက်ပြီးအဲ့ဒါလူသိသိအဲ့တော့တို့ကတရိษံဘက်ကိုလိုက်မလားလူဘက်လိုက်မလားအဲ့ဒါမေးကွယ် 打的嘛打的呀，哦，说我他不也说那个说起来了，打的就他打的白的，嘛打木有打白的，你说白的，你不说奴嘛打木呀，白的啦，打木呀，白的啦，哦，打的这个我要吃要吃没有的。你会你会别人买路，那还是别人买路。那边那有。 ဟာလေလို့ပဲလုံးကောင်းပါဘူးဟာကြီးနဲ့မြတ်တဲ့မှာပါလိမ့်ဘူးဒါရီဟေးဟေးအဲဒီတို့မေတ္တာကိုအမြဲတမ်းပွားနေလို့တွေးခွင့်မရရင်ခုနက ဟိုအကျဉ်းရုပ်ဟိုပို့မဲ့စိတ်တွေမရှိတော့ဘူးเนาะအဲ့တော့ဒီမှာပါရှိမှာတော့ကိုရင်းစားပဲရှိမယ်ကိုရင်းစားကကိုကိုနဲ့ကိုရင်းထားဟိုသာနာထောက်ထားတာကိုပြောတာဟုတ်เนาะဓာန်သူထားတဲ့စိတ်အဲ့ဒါပါလို့မြစ်တာလို့သုံးပါတယ်ကိုနဲ့သူနဲ့ဓာန်သူထားတဲ့တဲ့ဟုတ်เนาะဓာန်သူထားပဲပြီးတော့တူပြီးတော့တာပေါ်ကိုမိခင်တယောက်ထားတဲ့စိတ်မျိုးဟုတ်ရသတ္တဝါအလုံးပေါ့ ဒီစိတ်မျိုးထားလိုက်လို့ဒုစိတ်ဒီအေးတဲ့အေးကြီးတဲ့ကြီးတီးတဲ့ကြီးလာရင်တီလာလုံးလုံးလုံးယုံတာဟုတ်တီလာလုံးယုံတာနဲ့လူတိုင်းချစ်တဲ့ွက်ဟုတ်လားလူတိုင်းချစ်ရင်ဒုဖြစ်ချင်တဲ့ဒီဝါရေအကုန်ဖြစ်တဲ့ွက်အဲ့ဒါပဲဟိပြောပြလို့ 会么打么拿哩，么打多会么打么拿哩，打多。有这样么家逼吃的呀么打逼，有这样么酒逼吃的么多。农业发展也重要哈，你看你你银行里头，银行里头呀，银行里头呀，这些啊，农农土下家伙，把农啊那些菜地搞上哩，在屋子里多逼多。把么打么拿哩，么打多噶会，农地家没有学，学家干啥干？ တို့ဟိုခုကိုးဝယ်တဲ့ဘုရားဟောတယ်ဘုရားကြတော့လူတိုင်းကချစ်တာဘူးကွဟင်လူတိုင်းလူမျိုးတိုင်းကချစ်တယ်ဘာသာတိုင်းကချစ်တယ်ကိုကအကျင့်ကောင်းတာဘူးဟုတ်နော်အကျင့်ကောင်းတာဘူးလူမျိုးတိုင်းချစ်တယ်ဘာသာတိုင်းချစ်တယ်ဟုတ်ဗျာတတ်တော်တိုင်းချစ်တယ်ဟောတို့ဘုရားသွားတဲ့နေရာဆင်ငါတို့ ကျွေးရမယ်သင်ကလူလိုလောကန်ကျွေးတယ်ပေါ့ဟုတ်နော်ပြီးတော့မြောက်တို့ဝဲဝန်တို့ကနေပြအုံကြီးကသူနဲ့မာနာပိကြီးလူသူနဲ့တရိษံကဝကြီးညူတာအဲ့ဒီစိတ်ဆင်ကျေလို့ပြောပြအောင်ဦးရှာကိုက်လို့ဦးရှာချက်လို့ဦးရှာနီမာကတိဟောတာဟာလေတာဟာအလနာကိုင်းကိုစားဖတ်ပါကိုလေတာဟာကိုလေသာအုံခေါ်တဲ့ခရေကြကြလေ 么的外家家啦，为你看看啥子的，你家要嘛家里咯，OK 的，家不靠谱他，我也。တို့လာဦးဒီလီလျှော်ဒီကိုခုမြောက်ကြီးကပြောင်းအောင်လာပေးဘူးတာမိကျူအကြလာတော့ခိုင်းတာ နာမပြီးတော့မမပါလာခရီးကလာကြတယ်အမသာသာအတူတူမလားအတူတူသူတို့ကမြောက်ချေအောင်လုပ်နေတာမြောက်မုန်းအောင်လုပ်နေတာမေးကြည့်တယ်အဲ့အမေးအဲ့အမေးတတိယတဲ့အဲ့ဒီပါတယ် どこも回る動かない。そうかなへえ。えそうかなへえ。ええそう。ああ。 မဟာကြီးတို့လူလူချင်းသာတော့လောကတော့မုံတယ်ဒီတော့မုံဒီအဲ့ဒါတို့အကျင့်ကောင်းလို့လားမကောင်းလို့လားမေးချင်ပြီဒါလည်းမဒါလည်းဒီလိုအကြည့်မကြဘာလို့ဘာလို့ဒါလောင်းဒီဒီကျော်ဒီအကျင့်မကောင်းတဲ့လူမျိုးတွေပေါ့ ဘောရောရုံတော့မှာဟင်ဟင်ကိုကျမ်းနေကျမ်းနေလေးပါပါပါပဲဟင်ဟင်တော်နေနေတာကျမ်းနေလေးပါလို့ပြောတယ်ငါပါလာတာမဟုတ်ဘူးဘာလို့မကြောက်တာမလို့တမီးလည်းနေတာဟင် ဟိုဒီမကောင်းတာမကောင်းမှသိတော်ပါဟုတ်နော်အဲ့တော့သူကစိတ်ကလေးအေးနေပြီကြီးနေပြီကြီးနေပြီဟုတ်နော်ဟင်ဟိုတော့ဟိုပြောဒီတော့ပြောမယ်မဟာကြီးတော့ပါဘူးတို့ငဘိုးကြီးတော့ပါဘူးမပေါ်ဘူးတို့ဟိုနာအေးကြီးတို့ဌာနီတို့သူ့အမြဲတမ်းတော်မှာတရားကြည့်နေတော့အေးအေးနာအေးကြီးပါတဲ့ဟိုဌာနီဌာနီဌာနီတို့အုပ်စုအိမ်ကြီးတို့အုပ်စု တို့ဘောကဟိုကြက်ကလေးလားပါနေတာရှိတယ်ကွအကောင်လေးတွေကြက်လက်တူလေကွတောင်ကြီးပါလေအေးအေးဒီဘူးကွအဲ့ဒါလေးကောင်လေးတွေဘယ်သူတို့စဉ္ညာကြောင့်မကြီးဘူးသူတို့ရှင်နာပဲနေတာပဲဟုတ်ဗျာ ဟဲ့လောရှေတို့တဏှာကြီးနဲ့လာတော့ပြစ်ကြောက်ပြစ်ကြောက်တွေ့ဘူးလောရှေတဏှာကြီးထမ်းလာတော့အဲ့ဒီကောင်လေးတကောင်မှတွေ့ဘူးဟုတ်တော့ဟင်ဟင်ဟင်ဟိုနာအေးကြီးတို့ဆိုသိရတော်တာဖြစ်ချမ်းနေတာလေတရားထုတ်ဘူးတွေ့ရတဲ့ကောင်ပြောနေတာလေနော်ဘုမသွေးအေးသူကြတော့ဒါတို့ရံသူမဟုတ်ဘူးဆိုတာသိတာပြန်ဟင် ဟိုတွေးဘူးသမားကြတော့ကောက်ကြည့်တာနဲ့ဒါဘလို့ရမှုချက်ချင်းပြီးတာပဲအဲ့တော့နာအေကြီးတို့ဟိုဌာန်ကြီးတို့အိမ်ကြီးတို့အဲအဲ့ဒီရှိမှာဒင်းညာလျှောက်နေတာပဲအဲ့ဒီကောင်လေးတည်းလည်းသူနာသွားနေကြတာပဲနော်ဟုတ်နော်ဟုတ်နော်အဲရောရှယ်ကြီးအိုးသူတနာကြီးတဲ့ထားလာတော့တကောင်းမှရှိတော့ပြတာဟုတ်နော်ဒီအဲ့တော့ခုနကတည်းကမြောက်ချစ်မချစ်ကော ဟင်မြောက်ချစ်တဲ့စိတ်နဲ့နောင်မချစ်တဲ့စိတ်ထိစားပါတယ်ဟင်ပြည့်စီပါကိုယ်စိတ်ကလေးအထူးသဖြင့်သူများကြောင်းမာလာမချမ်းမချမ်းမာလာရေးကြီးကိုယ်စိတ်ကလေးပန်းရှင်းနေဖို့နေတော်ဘောအတွေးနဲ့အကြိုက်ရှိတာမဟုတ်ဘူးလားအတွေးနဲ့အမုန်းရှိတာမဟုတ်ဘူးလားအဲတော့အဲ့ဒီအကြိုက်နဲ့အမုန်းကိုတွေးခွင့်မရအောင်ဒုက္ခတာကိုစိတ်ကိုပန်းရှင်းအောင်လုပ်ပေးရဟုတ်တော့ပန်းရှင်းအောင်လုပ်လို့ကိုယ်ချင်းစာသိအားကောင်းလာပြီ ဓာန်ယူထားတဲ့စိတ်အားကောင်းလာပြီအဲ့ဒီဓာန်ယူကိုစာလို့မေတ္တာလို့သုံးတာနော်ကိုချင်းစာတာကိုစာလို့ကရုဏာလို့သုံးတာနော်ကိုချင်းစာစိတ်နဲ့ကရုဏာတူတူပဲဓာန်ယူထားပါတယ်ဆိုတာနဲ့မေတ္တာဟောတူတူနော်ဟုတ်နော်စကားလုံးကြီးကွာဟင်အဲ့ဒီစိတ်ထားလို့ကိုကရစ်ကျက်လာပြီဆိုရင်အကုန်လုံးကကြည်ညိုတာပဲလူချင်းနဲ့ပြီးွားအကုန်ဖြစ်ပါတယ်အခုလည်းကောင်းစီရမယ် နောင်လည်းကောင်းကြည့်ရအကျင့်ကောင်းတာကျင့်ပါအခုလည်းကောင်းကြည့်ရမယ်နောင်လည်းကောင်းကြည့်ရမယ်ဟုတ်နော်အကျင့်ကောင်းတာကျင့်ပါသူလည်းချမ်းသာပြရမယ်ကိုယ်လည်းချမ်းသာပြရမယ်ဟုတ်လားအကျင့်ကောင်းလို့သာကျင့်ပါသူလည်းအကျိုးရှိပြရမယ်ကိုယ်လည်းအကျိုးရှိပြရမယ်ပြောပြအောင်လို့ တာလေးရောဒီသေးလေးကိုတာတော့ဒီကိုမတာလေးမမဘူးပဲဒီလေတာလေးကိုပြရတာဟာဒီဒီဒီဒီကိုဘူးကနော်အားလာနေတယ်ဘာလာဟုတ်ကဲ့ဒီဟာကကကြာတာကဒီကြာခေါ်ကြောင်းဟုတ်ကဲ့ဒီကိုသူကမပဲတော့နဲ့အမိုင်းရောက်လို့ပြရတယ်နော်အဲ့ဒါလည်းလေလေမျိုးရင်းကုန်ပြီ နားလေသလားမလေဘူးလားဒီဘူမီလူထားအော်ထားတဲ့လူပါတယ်ဒါကြီးလေးဟင်ဟင်တစ်ဆင်းတဲ့မနောမဘူးနော်အဲလိုပိတ်သာခြင်းပြီးရင့်ကျက်လာလို့အများကချစ်ကြည်မှုရှိလာခြင်းနော်ကိုယ်မှာယုံကြည်ချက်တွေသဘောပေါ်လာတယ်အဲဒီ ခင်ဝင်စိတ်ကိုဒီအကျင့်နဲ့ကြောင်းလိုက်ရင်တရားပဲသွားပေါ့တရားသွေးဖြစ်မှာပေါ့ကြိုက်သွေးရမယ်တရားသွေးကိုသွားရမယ်ဟုတ်နော်ဒီဒီခင်ဝင်စိတ်ကိုမေတ္တာစိတ်နဲ့ချက်ပြီးလိုက်လို့ရှိရင်ပေါ့ခင်ဝင်စိတ်ကိုတို့ကဒီမေတ္တာစိတ်နဲ့အစာထိုးလိုက်ရင်ပေါ့နော်ဒီတို့ကတရားဆိုတဲ့ယုံကြည်ချက်ကူလာမယ်ဘု து ယုံပါလို့ကိုယ့်ကိုယ်ကိုယုံအောင်ကိုယ့်အကျင့်ကိုယုံလာနိုင်မယ်ကျော်ပြီ 慢的为有为那什么我们家的卡要为，我肯定起来我打啦啦唔啦，肯定起哎呦。嗯，嗯，过过过过有为了没记得么？啊，就要过要有呀啦，有呀呗，早看了都有。你把有那那表嘛，我没啦，把有那啦没啦。啊，ဒီလောက်နေတော့ဟုတ်နော်ဟုတ်နော် တခါတော့မြေကြာဘိတ်ကူခုနကကြိုက်သိမကြိုက်သိအတွေးဝင်ပွေးမရအောင်ဒီမြေကြာဘိတ်နဲ့အစားထိုးလို့အားကောင်းလာလို့ရှိရင်အဲ့ဒီမုံစိတ်ကပညာဘက်ကိုကြောင်းတယ်ပညာသွေးဖြစ်လိမ့်မယ်နော်ဒေါသကပညာကိုကြောက်မှာကြောက်ကြတယ်ဒါလည်းမှဒါလည်းဟုတ် na tipo ni medio hotel na hotel mala ni un tele o ရေဒီယိုဒလိုဒီလိုလားနော်ဗျာဟုတ်ပါဘူးမင်းတို့ကြည့်ကြပါကြညောအနာဩဆောင်လို့ဟုတ်နော်တခါတို့အဲ့ဒီအတွေးဝင်ခွင့်မရအောင်နော်မေတ္တာဘိနဲ့အဲ့ဒီအတွေးကိုအစားထိုးလိုက်လို့ ဒုစိတ်ကြီးတဲ့ကြီးတည်တဲ့တည်လာရင်ဖာတိဖာတာပြနေတဲ့စိတ်ကနေအတွေးခေါ်ကောင်းမှုရောက်နေမယ်နော်မောဟကတမ္မာဝိတက်ကိုပြောင်းမယ်ဟုတ်နော်နော်တို့ဟိုတွေးဒီတွေးဗရဏံဗရဏံတွေးတွေးနေတဲ့တွေးပုံပဲဒီမိတာဘိနဲ့သာထိုးလိုက်ရင်မှန်ကန်တဲ့အတွေးခေါ်ပညာရှင်ဖြစ်လိမ့်မယ်ပြောပြအောင် más dama ni tu do do y tu asajero que do y sobre no no como cuando nada que manda la saca manda de do manda de tu que te voy a decir ဟုတ်ကဲ့ဒါဖြင့်တို့လာကုန်ဒီလီလျှောဒီသူ့လည်းကြံတော့အဲဒီကနေသူ့လည်းကြံပြန်ရင်ကြိုက်လို့လုံပါလားယုံကြည်ချက်နဲ့လုံပါလား ratio mo kaga bu lo cha ha o kaga bu no chu te te le ji la ji no ko no do sa le ha le le te ji yu le te ji la ji yu le te ji ယူကြည်လို့လုပ်တာတဲ့ဒီကောင်းတယ်ဒီကမင်းတို့မျိုးကြောဦးတိုင်းကမဟုတ်တာဒီလိုမျိုးလို့ဒီလိုတော့ ကိုယ်နဲ့ရှံပြန်ရောက်ရင်ဒေါသနဲ့ဒုက္ခလားပညာနဲ့ဒုက္ခလား家伙搞然后不会差点来的，我故意差点来的。故意差点，故意差点来，故意差点来。ဟေးကောင်းလာရွေးကြောကောင်းလာရွေးကြော ဟင်အဲ့ဒီကလာရွေးတော်နေတယ်ပုဂ္ဂလာဟင်သူ့ဝန်ကြံတောင်ရောက်ရင်အဲတော်ပြီမရဘူးခိုးတွေးပြီးတွေးတွေးနေမလားကောင်းတဲ့အာယုတစ်ခုကိုတွေးနေမလားကကိုသူမနာချတာဟောကကိုလာကြဟောကကိုနော်မမဟိမခါရီကျူဒေါဒေါတေကိုလာကြည်ဒါလေး ဒါပဲခါတော့ကိုကြီးလားဒီကောင်းရသေးသိမယ်တဲ့အဲ့လိုပြောတော့ပြောတာပဲဒုစီဒုနာလည်းရောက်တော့ကြောင်းပြန်ကြားနေပြီဟင်ဟင်ဘုရားကိုခေကိုပဲကြည့်ရောကကာကိုမိုင်းမကာကောင်းပြီဟင်ဟင်ဟောတို့ဟိုစားလေဟိုဒုရလည်းဒီမှာပါဗျာ လောဘအာကြီးလာရင်မျက်နှာကြီးနီးလာနော်ဒေါသအာကြီးလာရင်မျက်နှာကြီးမဲလာဟုတ်နော်ဟင်လောဘအာကြီးလာရင်မျက်နှာကြီးနီးကြဟုတ်နော်ဒေါသအာကြီးလာရင်မျက်နှာကြီးမဲတက်သွားသုံးသုံးမူမူလေးမျက်နှာကြီးလည်းမွဲမွဲကြီးအဲ့ဒါဘူးနဘူရနော်အဲ့ဒီကျိုးသဒ္ဒါအကောင်ဒီဒေါမဘူးမေတ္တာနဲ့ အစားထိုးလိုက်လို့ဒီဘက်ယုံကြည်ဘက်ဟွာလို့ရှိရင်အဲ့ဒီရေးရေးကြီးကဝါဝါကြီးဖြစ်ရမယ်ဝါဝါကြီးမဖြစ်မဖြစ်စကားမရောက်သေးဘူးဟိုဟာကမနဲ့ကြည့်တာ Aquí yo me fallo, pues, vete a la comunidad, cállate. Saca con bolsa, con una poca, todo el día. Ok, aquí yo me fallo, pues, hay nadie. 打的火腿啦，那那啊，这这是火腿啦的。那就我那里有过了，所以好有过了有嘞地皮，所以好快菜都地主，我好所以好有你们是嘞，有都有有啊，我那里其他里里个嘞，所以好不如我那里，我不如不买呀，我那里不干了，地皮过嘞，要不如那里。သူဒီလာရင်ကျွန်တော်တို့ကြောက်ရအောင်နော် ဒါသိကြမှာမဟုတ်ဘူးဟင်ဟိုတို့မျိုးပေါ်ရောက်ဘူးဒီဒီကျွေးကြီးတို့ဘုံတော်သိပါလိမ့်မယ်နောက်နိုင်ငံအေးဟိုအင်္ဂလန်တို့အမေရိကန်တို့အသားတွေရှိပါရဲ့တို့အကြတာအကြည့်ပါလေတို့အာဇာတရဲ့အသားကိုကြည့်ပါတရုတ်ကြီးယူရီးယားကြီးအသားဝါးနေတယ်အဲ့ဒါသရာသွေးဟိုကဂျာကသွေးသွေးချင်းတူ နော်လူကြီးမတူဘူးအဲ့တော့တို့ကခုနကအဲစိတ်စိတ်ကိုမြစ်တိုင်းနဲ့လာကိုလိုက်မြစ်တိုင်းအပေါင်းလိုက်ဒုသာဝါလာဟုတ်လားပြီးတော့တို့မုံစိတ်ကဟဲ့နော်မုံစိတ်မုံစိတ်ဖြစ်လာရင်မျက်နှာကြီးမဲတက်လာဟုတ်နော်အဲ့ဒါသေးတဲ့ဒေါသဖြစ်ရင်သူ့မေးကြောင်းကိုပြမျက်နှာမှာလာပြပါလိမ့်နော် အမူအရာလည်းမတူပါဘူးဟုတ်ဗျာအတွေ့ဘလောက်ပုံထားတာမျက်နှာမှာလာကြအဲ့ဒီမဲနေတဲ့ဒေါသတွေကိုသူကဟိုမေတ္တာနဲ့အသာထိုးလို့အောင်လို့ရှိရင်သူကတလက်လက်တောက်ပါတယ်တို့ပါတော့ပဲဘာပေါ်လို့ငွေကြီးတို့ချွေကြီးတို့လေးလို့မျက်နှာပေါ်ဟိုတို့ဟိုတို့မနိုင်အောင်နိုင်အောင်ပဲဖျားများဝင်တလက်လက်နဲ့မဟုတ်ဘူးလားတွေးပွင့်နေတာလေပညာအားရှိလို့လေ ဒီတို့မှာတော့အဲ့လောက်တော့မရှိဘူးပေါ့မျက်နှာမှာကြီးနေရမယ်နော်မဲနေတဲ့ဒေါသကြောင့်မဲနေတဲ့တွေးကိုမျက်နှာဖာထိုးလို့အောင်ရင်မျက်နှာကြီးနေရမယ်ဒါတော့ပြည့်ပြောဝဲတာတာအောင်ဒီကိုကြရပြီကိုမိတာကိုမကြရပြီကိုနဲ့ဆိုဟုတ်ပြဲပါလိမ့် 没有不能，马เ姐姐你我可你เ马姐姐น么好的，有ว那你不有啥啥好的，你你哪哪就会买啦，后边人接的打的，我也是น我说要打他他干，嘛打了给那你。แต่เบอร์นีกับมาถึงมาเบอร์วีกับมาโจฮะอาเลยกับมาโจมาฮะอาเลกับมาโจดีเราชอบโบโอเคเอาที่สุดที่สุดได้ัหมเอามาอีกได้ัหมได้ได้ไหมเนี่ย 那出去吧，你妈的嘛，你你也说丁错了嘞？见面忙哎，喊们意思嘛，喊么意思？我见面嘛对错了，是他妈不得抓嘴子呀？这是喊我去厨房接我你说，是他妈见面是喊弟弟干的我们，我不讲嘛嘛，你妈嘛，我们去嘛乐大，我不接你看，我咋我做他我二十多，我说话说嘛，我一发面不现在我一样嘛，一自己去拉光啊的，我讲是什么发的我们，给我的哩 ပြီးတော့မောဟဒါရတော့မပူကြီးလို့ဒီပါလိမ့်မယ်အိယာကထတာပါမျက်နှာကြည့်လိုက်မွေထုတ်ထုတ်ပြီးနာအိချင်းကိုအချာဒီနေတဲ့ချိန်ကြည့်စေဒီလိုမျိုးမွေထုတ်ထုတ်ဟုတ်တော့ဟင်ဘယ်လိုကြွားပြီမွေထုတ်ထုတ်အဲ့ဒီမွေထုတ်ထုတ်နေဒီနေနိုင်တော့ဖြစ်နေတဲ့မွေထုတ်ထုတ်ဘူးကို မေတ္တာအားကောင်းလို့မေတ္တာပဒအနိုင်ရပါဘူးပြင်းနေတဲ့မျက်နှာဖြစ်ပါလိမ့်မယ်အတွေးခေါ်တာပြင်းနေတာဟုတ်ကြောင်းပြီ你说那人那啦，我不会不会买嘞，买出干嘛吃的？他不买大嘛些，你吃太苦。农民大呀，地地地地地地地地啊，我农民大是伢伊嘞，那你妈久了会吃，这不，不是我哪边我哪边地地啊我。 me suke ki ko phela vi u mami la mi u me do do bo la mi na ya la eh o o le ma ta ma ta no de sa da ji no ta ba de wa ya no ဟုတ်တော့ဒီနာလေးကြည်ရမလို့ပြီးတော့ကြည်ရမလို့ အဲ့ဒီဒုံကူနဲ့ညီရင်လားမညီရင်မလားတော့အောင်这个过了，他讲我们暑假出来要不要去出来？你们我妈大大的啦，为我那个大啦，我们暑假给的大家的啦，谢谢，这个嘛可以让我们那个大啦去。对啦，没有，我不要，对啦，没有，操！ 哎哎哎，你们不要他要我们，呀。哈哈哈哈哈哈！来呀，我我我们那是那样钱哪？进来晒给老夫吧，那是钱的，我们一起。那对不起。 Mati lah, kok kok ini semua kolah. Sini menurut ya, siap အကြီးပြားကိုခတ်ကြီးနဲ့ညှက်ကြီးမှဆဲတဲ့ကလာသလားအပေါ်ရနာပေါ်ဆဲလို့ဦးရဲ့ဒီမှာပေါ်လဲထော်လဲတဲ့လို့ကြီးညာရရဟဲ့ဒီဒါကတို့အရေးကြီးလို့ပြောရမှာနော်တို့ကဟိုဘုရားပါတော်ဘုရားပါတာအမိလေးခံပြီးနေကြတော့ဟုတ်ပါအဲ့တော့ဘုရား တို့လာဦးမှာကရှေ့ပြီးကြည်ပြီးသားဟုတ်ဟုတ်နော်ကြည်ပြီးသားပဲအဲ့ဒီမေတ္တာကမ္မထာအဲ့ဒါမေတ္တာကမ္မထာဟုတ်နော်အဲ့ဒီမေတ္တာကဘုသူ့ကိုပေးတာတော့အဲ့ဒီချိန်စီနဲ့မတိုက်ချင်းဘုံတစ်ပါးကိုပေးတာလေတို့သာတော့ຢာကနဲ့ဒေါသပို့ကွဟုတ်နော်ຢာကဒေါသပေးတာမှာအဲ့ဒီမေတ္တာကမ္မထာကိုအများကြီးသိပြီးပါတော့ကြားဖြစ်ဖြစ်မိန်းမဖြစ်ဖြစ်လူကြီးဖြစ်ဖြစ်လူငယ်ဖြစ်ဖြစ် ဘုရားဘာသာဖြစ်ရင်မေတ္တာပေါ်ပြီးသားပါဟုတ်နော်မေတ္တာအားကောင်းလာရင်ကိုရင်းသာတဲ့ကရုဏာပေါ်လာပါလိမ့်မယ်ဟုတ်နော်ကရုဏာပေါ်လို့သူများကောင်းသားတာကိုဝုံမြောက်တဲ့မူရိတာဆိုတာလည်းပေါ်လာပါလိမ့်မယ်ဟုတ်လားမူရိတာတွေမကဘူးကိုယ်ပိတ်ကိုနေချမ်းအေးငြိမ့်နေတဲ့ဥပိ္ပခါဘွားအေးငြိမ့်တာပြောတာပဲဟုတ်နော်ဟိုသူနဲ့ငါနဲ့မခေါ်လို့ကြောပေးနေတာကိုဥပိ္ပခါတော့မတော်ဘူး ကိုယ်စိတ်ကိုဟိုတတ်တော်ဝါကိုပဲအာယုံပြုလိုက်ယူလိုက်ပြီးအငြိမ့်အေးနေတာကိုအဲ့ဒါကိုဥပိ္ပခါလို့သုံးတာဟုတ်လားတို့ဘုရားဘာသာအဲ့ဒီကြည့်ရောက်ရမယ်ကွယ်ဓမ္မပဲဘုရားဘာသာပါလို့အမိခံပြီးဟုတ်တော့မေတ္တာတစ်ခုတည်းနဲ့လည်းမလုံလောက်သေးဘူးဟုတ်တော့မေတ္တာတော့မှသူတော်ဘာဘောကိုတို့ကိုကျေးစာတဲ့ကရုဏာပါတို့မေတ္တာကိုသာလို့ပထမဆုံးတော့ပုံပါတယ်ကွယ် ဇာမဝိဒါဇာအကောရင်ပထမပထမဇာမရတဲ့ပေါ်လေးပီတိရောဖြစ်တဲ့ပေါ်လေးဒီတဲ့မကောင်းဘူးပေါ့နော်တို့ဒီတဲ့သတ္တဝါတွေပေါ်ကိုကိုကိုနဲ့တရားနဲ့ထားပြီးအဲဆက်ဆံတာကိုကိုရင်းစာလို့ခေါ်တယ်ပေါ့နော်အဲဒါတို့စာတို့ကြတော့ဒုတိယဘန်တမရပေါ့နော်ဟုတ်လားပြီးတော့သတ္တဝါတွေကောင်းစားတာကိုဝုန်းမြောက်တဲ့စိတ်မနာလိုစိတ်ကင်းတဲ့ပေါ်ပေါ့နော် ပို့တဲ့ကောင်းသားလေးလေးဘုံမြောက်လေးလေးအဲဒီမုဒိတာပိတ်တာတတိယခံပါကြဟုတ်နော်ဘယ်မှတော့အာယုံပြုပြုဟိုယာကစိတ်ဒေါသစိတ်မေတ္တာစိတ်ဘာမှမထားဘဲနဲ့ငြိမ်ပြီးချမ်းသာနေတဲ့ဟာပဲအဲဒါဘုဒ္ဓသာလို့ဥပိ္ပခာပြောတာတို့ဘုရားဘာသာဒီဒီတိရောက်ရမပွဲတေမောဘာလာတန်တယဉ္ဇောဟေမတန်တာဝေဝေ nuha leha ka ku pa sa pa ka sua ti bu na ti che le go no ka da la go ko su e no da e le le su ka da pi no ya ja ke le le su ka ya ja pi nuha le khai su ka ha le pi se ko le ka te bu na pi ku pa ka sa ke le ti ti la go ko ka jo ge la ku pa ka jo ge ko ve ma ko ve ma na le o ke ka ta jo ko su ka o ke te pi go no ko su da pi u no ko ku pa ka da la che ge ယူပြီးဟုတ်ကဲ့ကျေတော့တို့လာဟုဒီလာဟုဘုရားဘာသာဖြစ်ဖြစ်ဖြစ်ပါစေနော်တို့ဒီလျှောဒီဒီလျှောဘုရားဘာသာဖြစ်ဖြစ်ဖြစ်ပါစေနော်ဟုတ်နော်လာဟုလေလာဟုဘုရားဘာသာဖြစ်ဖြစ်ဖြစ်ပါဒီလျှောလေဒီလျှောဘုရားဘာသာဖြစ်ဖြစ်ဖြစ်ပါဟုတ်ကဲ့ ဟင်ဗုဒ္ဓဘာသာဖြစ်ဖြစ်ဖြစ်ပြီးရင်တို့ဘာလို့မလုပ်ဖြစ်တည်တဲ့ဒီအဖြစ်မြင်တဲ့ဘဝတို့တော့မနော်ဟုတ်နော်တည်တဲ့ဒီအဖြစ်မြင်တဲ့ဘဝဒါဟုဗုဒ္ဓဘာသာအမိခံပြီးတို့ကအောက်မသွားကြည့်ဟုတ်နော်လေလျှောဗုဒ္ဓဘာသာအမိခံပြီးအောက်ကိုမပြန်ကြည့်ဟုတ်လားအဲ့ဒီဖြစ်ရောက်အောင်ကျင့်ကြလို့